သူရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမြစည်းမဓမ္မမောလိတရားလှိုင်ကူတော်၌ဟောကြားထားတော်မူခဲ့သောတတိပိဩဝါဒတရားတော်သာသိသာမိမိကိစ္စကိုအနုယုံစေရတတိအမြဲတည်းဖြစ်ပြမြင်အောင်ပြင်ထားရ၏မောဟခါလအချီးအလကားခါလဖြင့်နာခိပယေမခုန်ခံစေရမောဟခါလ ဒီဘဝနဲ့သာသနာကျုံကြိုက်သောအခါ၌ရသည်ရလိုက်တော့အခွင့်အရေးကိုမယူဘဲအချင်းကြီးရလကကာမအာယုခံစားရုံများဖြင့်နာဖြစ်ပြီးမကုန်ခံစေရဒုတာဖရာရှင်ဟောကြားတော်မူတဲ့သူလူကမှာဘုရားရောက်တုံပုဂ္ဂိုလ်တွေတုံလပါကိုပြီးပုတ် ဟောကြားတော်မူတဲ့တရားတော်ဒီတို့ဒီဘုရားဘာသာတော်မှာထင်ရှားတဲ့အပ္ပမာဒသုံးမျိုးရှိပါလေအဲဒီအပ္ပမာဒသုံးမျိုးကဘာကြောင့်လဲဒုံဘာဖြစ်လုံးလို့ဘယ်ဟာတွေလဲဝိရဓမ္မသင်္ခါရဒီအပြည့်သင်္ခါရတို့ရဲ့အပြည့်သဘောကိုမြင်နိုင်တာလည်း အခုလိုသာသနာနဲ့ဂျုံလို့လူပေါ်လာရောက်တော့မှမြင်နေတယ်ဒါလည်းတုံတာပါတမျိုးပဲဒီပါတို့ကရဏကုအပမာရာအပယာဘောတရားဘောဒါနာဘောတရားကိုဗရဏဂုံကိုယုံဖို့ယုံမလို့ပုံဖို့ဆိုတာလေလူပေါ်လာတဲ့သာသနာဂျုံတော့မှမှရနိုင်တယ်အလုံးစားပါရတဲ့ယရနာဖြစ်လို့သူ့ရဲ့ ဒီအပမာရကိုတုံးတာဒါကတို့ဘုဒ္ဓဘာသာတို့မနုဿတာတို့စားတဲ့တုံးတာငါးပါးရှိပါလိမ့်မယ်ဒါလည်းမမေ့အပ်တဲ့ဒီတုံးတာငါးပါးလေဒါလည်းဒီတုံးတာပဲဘာဖြစ်လို့လဲဘုရားကနဲ့သာမာချုံတို့ဒီခွေရေးကြီးနာမျိုးဟာရတဲ့ပါရဲ့နဲ့ဒီရှားပပစ္စည်းကိုမယူလိုက်ဖြစ်နေလို့ရှိရင်ရကမ်းနေရင်အချိန်ကိုမာဆုံးလို့ဒါလည်းဘုရားရှင်ပြည့်ပြီးခဲ့တယ် အပမာဒပဲဒီလိုမျိုးဒီရတဲ့ရတဲ့ဒုနဘလို့ခေါ်တဲ့အပမာဒသုံးမျိုးတွေမှာဝေယဓမ္မလည်းပြည့်စုံအောင်ပုံညာနဲ့ပြည့်ကုန်နိုင်တဲ့ပုဂ္ဂိုလ်ဟာဘယ်သူရှိတယ်အဘိဓမ္မာတဘာဝကိုမမြင်မမြအပြည့်ကိုမမြင်နိုင်အဖြစ်ကိုမမြင်လည်းအပြည့်ကိုမမြင်နိုင်ဒီဒီအရမြင်ဖို့ရပါအရေးကြီးတယ်လေတရဏဂုံဆိုတဲ့ ဖရာနဲ့တရားဖရာနဲ့တရားဖရာနဲ့ရှင်နဲ့သူ့ဘာရမတ်ဖြစ်တဲ့အနာရမသူတို့ကကိုယ်နဲ့တရားတော်ဒီပုံဘူးကိုအာဘုမာဒါမှလည်းသူတို့ဒီမှာဒီဟာတွေကိုသိနိုင်ဝေယဓမ္မကိုသိနိုင်တယ်နေရှိပြီးအပြင်ကြီးကိုပလိုက်အတွင်းကြီးကိုနှိုက်ပြီးသိနိုင်တဲ့အသိသိနိုင်တဲ့အကြည့် ဒီသာသနာတော်မှာလည်းရှိပြီဒါမှတူလို့အရေးကြီးတာတူတယ်ရေးကြီးတာရဲ့ဓမ္မရာနာရာဓမ္မရာနာရာလည်းဘုရားပါတဲ့ဘုရားပွင့်တဲ့ကိုယ်နဲ့အချိန်မှလူဖြစ်နေပြီဘုရားပွင့်တာနဲ့လူဖြစ်ဖို့ဆိုတော့တော်တော်ခရီးနဲ့ကြီးစားပါတခါဘုရားပွင့်လူဖြစ်လူဖြစ်ရင်တော့ဘုရားကိုဉာဏ်ထားတာဘုရားမှန်တော့သိကြမှာတို့တော့မယုံမတုံဘူး ပြောတယ်ခရာရှိဘူးလေလို့ခရာရှိရင်ပြီးကြလားဟုတ်ဘူးခရာရှိကြတော့လေပေါ်ပြီးဖီတာမှာအာရုံငါးပါးကလွတ်မြောက်နိုင်ဘူးအလွတ်ခတ်နိုင်ဘူးအဲ့လိုယူကြည့်ယူမှုပုံပုံမှုလိုက်နာတာတော့မယ်ကိုယ်ကိုယ်ကိုနဲ့နာခံပြီးကိုယ်ကိုယ်ကိုပြန်မှခံပြီးကိုယ်ကိုယ်ကိုပြန်ခံပြီးအင်းရဖို့ယူဖို့ကြတော့တဲတဲ့တတ်တယ်မရတယ်တော့ပါပိစိတာလည်းတိုင်ပါတော့ အမှုရှိတာတွေရည်ကြည်တဲ့သူပါဘာတော့ဟင်းတို့ပရမဘဝနာဒီလိုပဲတရားနာကြဖို့ဆိုတာလေဒါလည်းအမှုအပေါ်ရည်ကြည်လို့ဘုံကရိုးရိုးမှုခနဲ့အတိတ်ထဲပြီးအတိတ်တုံးတာတေဘာငါဒါလည်းမမေ့ဘူးအဲတော့မမေ့အပ်တဲ့မမေ့ကြည့်ပုံမျိုးလို့ဒီလိုမှတ်ခဲ့ပါဘယ်ဟာတော့ဘုရားဓမ္မသင်္ခါရဒါလည်းမမေ့ရမမေ့ကြည့်ပဲ တို့တရဏဂုံဥပမာရဒါလည်းမမိတ်နဲ့ဒါလည်းမမိတ်ကြီးပဲဒီတို့ကဒါလည်းမမိတ်နဲ့ဒါလည်းမမိတ်ကြီးပဲအဲအဲ့မမိတ်ကြီးတဲ့မှာဘာအရေးကြီးဆုံးလဲဝေယဓမ္မဆိုပုဂ္ဂိုလ်ရင်းရဲ့ကိုယ်ဖြစ်နေဒီကိုယ်ဒီဒီမပြုပြင်းနေတဲ့သင်္ခါရမှာများတက်ချီဖြစ်ဖြစ်တော့မယ်ဖြစ်ဖြစ်ဘယ်ပုံမှန်နေနေဘာဖြစ်ဖြစ်အဲကာမပြုပြင်းတာမှာများ တံပတ္တိစိတ်နဲ့ပြုပြင်ထားတာများစိတ်ပတ္တိဝိဓုအာဟာရနဲ့ပြုပြင်ထားရင်ဝိဓုအာဟာရနဲ့ပတ္တိဟာလာပြီးဖြစ်ပြီးတဲ့အတွက်တို့အင်းအဲကာနေစိတ်ဒီဥရုတွေအာဟာရတွေပြုပြင်ကာလာတွေကဥဒိထဲမှာအပြစ်နဲ့နဲ့ကပါပေါ်ပြီးသားဖြစ်တယ်တို့ဘာပြုလို့ပြုလို့သင်္ခါရမာနများဖြစ်တာမှလည်းအပြက်ကိုသွားရတယ်ဒါပြီးဖို့ဒီအမတိတ်အမတန်အရေးကြီးတယ်ဒါဘာဖြစ်လို့ အိုဒုံကိစ္စဖြစ်လို့ဒီကိစ္စကိုမမပြီးလို့ရှိရင်အာဟုတိုက်တဲ့ကရဏဂုံသုံးပါးကိုအာဟုပါတော့မလားဒီပုံမှန်မှာဝေဒမဒုက္ခရမှာအတန်းကြကြမပြီးသေးရင်လက်တူရတဲ့ဒေဝဘာငါးပါးလို့ခေါ်တယ်ခွေးငါးမျိုးကိုလည်းယူပါဦးမလားအဲတော့ဒီဝေဒမမှာမပြီးလို့ရှိရင်တန်ဖိုးကြီးတဲ့ကရဏဂုံအပမာဒါရော အဲတန်ဖိုးကြီးလိုက်တဲ့ဒုလဘအပမာဒကိုဘယ်ဟာဘုံမှမယူဘဲနဲ့မောင်မောင်ကြီးနိုင်ငံကြီးနဲ့လူတွေကတသက်ကိုကြီးတို့ကြောင့်ဝိရဒနာသင်္ကာရဆိုပြည့်ကိုမြင်ဖို့ပြီးအမတိအမတာရည်ကြီးဆုံးလို့မှတ်ခဲ့ကြပါဆိုတော့တို့ဒီနေရာမှာဒီတရားကိုဘာဖြစ်လို့ဟောရတယ်တို့တရားဓမ္မများတို့မှလည်းညာကိုဒီတရားနဲ့ဘာလို့ နိုင်ဖို့မှခွင့်ချက်ကိုပေးရပါတယ်ဆိုလို့ရှိရင်သူဒီဘဝမှာပါဒနာကျုံတော့ရတဲ့ရလိုက်တဲ့အဲ့ဒီအခွင့်အရေးကိုမရသေးတော့ကမ်းနေရင်ပုံဆုံးသွားမှာဆိုလို့ဒီနေရာမှာတော့ရတဲ့မှသင်္ခါရကိုပြီးတယ်လို့လူလူဘဝရောက်တဲ့ပါဒနာကျုံနဲ့မနုဿတဘုဒ္ဓဘာသာကမ္ဘာကိုပြီးတဲ့ပုဂ္ဂိုလ်တွေရဲ့ ရှိကယူသွားတဲ့ပုံလေးကိုဒီနေရာမှာသူခိုးကြတယ်သူတပ္ပဖာရားရှင်ကတက်တန်းဒုံဒုံမှာပြန်တယ်လို့ဆိုရတယ်ကဒီတက်တန်းဒုံဒုံမှာတုံဒုံဒုံမှာပြန်တော့အဲဒီချင်းပါရမကတက်တန်းရှိခါလာဆိုတယ်လူတွေကဒုက္ခကိုမြင်မှမဲတဲ့အတွက်จุดด้านหลังนี้นี่เลยว่า သာသနာတခုမရှိတာကိုပြောတာပါဘုရားလက်ထက်မှာတော့ဘုရားရှင်နဲ့ထိုက်တန်တဲ့ဝိညာဉ်ရောတော့ပြင်ချင်းနဲ့နန္ဒဖြစ်ပေါ်တာမှာကြည့်တယ်ပဲတပိဏဘုံဒီတပိဏဘုံဒီအဲ့ဒီဘုရားဘုရားလက်ထက်မှာနာတော်အားဖြင့်သာသနာတော်ဒီတစ်ဖက်နှစ်ဖက်ဒီလောက်ပါရှိတစ်ဖက်နှစ်ဖက်ပေါ်ပါတယ်ဘုရားဘုရားနဲ့ဒူနေတဲ့ပါဝကအဲ့ဒီပါဝကရင်းဒုတိယပါဝကဒီလောက်ပဲရှိပါဒါပြီး နောက်ပိုင်းမှာကုန်းအထူးလို့ဉာဏ်တဲ့ပုဂ္ဂိုလ်တွေကအိပ်ပျော်ပြီးအိပ်ပျော်ကြလို့ဘာဖြစ်လို့လဲတပန်းစီဆိုတဲ့ဒုက္ခကဒီလိုမရှိဘာဖြစ်လို့ဒုက္ခမရှိတော့တပန်းစီတော့ဒီလိုအာကုံကြလို့အဘုသူနေလို့ကိလေသာနေလို့အပူဓာနေတော့ဖြစ်အားနေတော့တပန်းစီလို့ဒုက္ခမတွေ့ဒါကြောင့်အဲဒီချိန်မှာပါရမမတည် အဘိုးမေးဒီလိုတော့အဲဒီချိန်မှာသာသနာတော်ကြီးကနောက်ပိုင်းဆိုရင်ဒေသာသမာဖြစ်ဖြစ်ပါတယ်သာသနာနောက်ပိုင်းကခရင်တွေပါတယ်ဘုရားရှင်ကဝီလူလူအဲမြင်လို့ခရမ်းတွေတဖြည်းဖြည်းနဲ့ကြံပြီးတော့မာနဲ့မာတို့မြင်လို့မြင်လို့ချုပ်ပြီးတဖြည်းဖြည်းနဲ့မာနဲ့မာတို့ဝီမြင်ရတယ်ကနှလုံးသားမှာတော့ဘယ်တော့ဟောနေနေလဲ အနာတကိုမမြင်အတ္တကိုလည်းခင်ခင်ရှိတဲ့အတိုင်းအတ္တကိုလည်းခင်ပါလိမ့်မယ်။ဒါတော့ဒီနေရာမှာအတ္တအနာတ္တဘုရားရှင်ရဲ့ဘာဝနာမှာဒါအနာတ္တရှိပါသည်။ဘုရားရှင်ရဲ့ဘာဝနာရဲ့ကိုယ်ရဲ့နေရာမှာအနာတ္တမရှိပါ။ဘုရားရှင်ရဲ့ဘာဝနာဆိုတဲ့နေရာမှာတမင်းပြတ်မထိုးတဲ့တိရဲ့ပိတ်ပန်းမောနေတဲ့နေရာမျိုးမှာအနာတ္တမမြင်နိုင်တာဒါလည်းမဟုတ်ဘုလောကကိုကြည်ပါ။ ယုံပြီးဘုဒ္ဓဘာသာတိုင်းအနာတတဘောကိုဆောင်လာတယ်စိတ်ပြီးအတ္တကိုတော့ဆောင်နေပါပြီဒါလူတိုင်းလူတိုင်းပြနိုင်တာဘာမှအမြင်သွားကြရလဲမလိုပါယုံကြည်ရတဲ့ဒီဒီနာပြီးရုပ်တတိဤတရားကြီးခရိုက်တော့ကျုပ်ကဟောလို့ဖောက်ပြမှာလေကျုပ်ကိုကျုပ်ကိုရုပ်ကိုအစိုးမရပါဘူးဥရိယတိုက်ခိုက်မှုတိုက်ခံရပါတယ်နဲ့သူကမတ္တတဘာဝပြောတော်တယ်ဒါငါကူလို့ယူဆထားတဲ့ စိတ်မှာဒိဋ္ဌိကျင်းနေပြီစိတ်မှာကြည်လို့တာကျင်းနေပြီအဲဒီဒိဋ္ဌိကျင်းကြည်လို့တာကျင်းအမှန်သူရများပြားလာတဲ့ပုထုဇဉ်အန္တရာယ်ပါလာတယ်အာလုံးတို့မှာတော့မဘူကြီးအေးနေပြီဘောအောင်လုပ်မယ်ဆိုဟဲ့စိတ်ကအတ္တကကူဆန်းနေတာတန်ဖိုးတိုင်းပြီးတော့ပြီးသားတာဒီဟဲ့ဟဲ့မဟဲ့တခါကတရားကဟောပြောနေတာပါမသိကြတာဆောင်းတာရှိမှာပါတဲ့ အဲအဲ့လောက်ထိအတ္တကြီးနေတဲ့ပုဂ္ဂိုလ်ယုတ်ကြီးရယုတ်သူသူတဘာဝတိုင်းဖောက်ပြနေပါတယ်သူသောစိတ်ကငါကိုငါဟာငါဥစ္စာနဲ့ပပိစာတဲ့မှာကျင်လဲနေတဲ့စိတ်ကိလေသာနဲ့ပြောင်းနေတဲ့စိတ်ဒါကစိတ်ပြီးစိတ်ဒီနာနေရတိလောကဆိုတဲ့အတိုင်းဒီစိတ်ကလည်းယုတ်ကိုဖန်ဆင်းအဲဒါဝိတ္တတ္တလောကလို့ဆိုတာစိတ်ဒီနာပရိကတ္တိ စိတ်ကြရလောကကြီးကိုဆောပါပြီအခုတော့ဒီယုံကြည်ကိုမဒီမချင်းဆောတယ်သူကြောက်တော့တခါတော့တချင်းနဲ့ထဲရောက်တဲ့ငါကြီးတချင်းကခိုင်းကြတယ်လို့ခိုင်းစားနေတာဒီပေမပေဟာနီမှာတပ်ပလိုက်မောင်လာတဲ့ဝဲဒါစိတ်ဒီနာပရိကပတိဝဲတခါစိတ်တတ်ဧပဓမ္မတာပပိဝဝတနမကုဆိုတော့တိုင်းရှိရှိသမားရာဝတ္တအားလုံးစိတ်ရဲ့အလိုကိုလိုက်နေတာဒီ မတော်စိတ်တို့သဟာနာစိတ်ပြောတာမဟုတ်ခလာစိတ်ကိုပြောတာမဟုတ်ပြည့်စုံစိတ်ပြောတာမဟုတ်အရိယာရိယစိတ်ကိုပြောတာမဟုတ်တန်တို့အာဒဘာလာပုဒ်ဆိုအကောင်းမိုက်တဲ့စိတ်ကိုပြောပြီးအဲ့ဒီစိတ်ကတော်စိတ်တို့အာတာဒိဋ္ဌိဆိုတဲ့နာကုနာနာဥစ္စာဒိဋ္ဌိများနဲ့ရှင်တဲ့စိတ်တက္ခါယဒိဋ္ဌိဆိုအဲဒီဒိဋ္ဌိနဲ့ရှင်တဲ့ပုဂ္ဂိုလ်ဒီကိလေသာအာလုံးပါရဲ့စံတော်ကိုအာလုံး ကြီးလို့ကအယုံတရားအားလုံးကဒီပုံမှာကပ်ပြီးဒီရုပ်ကိုခိုက်စားနေတဲ့အတွက်ဒါမှစိတ်ကိုပဲအဆူထားပြီးတိတိခံထားပြီးဟောနေကြည့်ချင်ပြီးဘုရားရှင်ကနာတာလက္ခဏာတော့ရဲ့ယုံတော့အနာတာဝေဒနာပင်နာသင်္ခါရဆုံးလို့နာတာကမှန်တယ်ဒါကဘုရားရှင်ဘုရားကဘုရားနေရာကနေပြီးဘုရားဟောနေသည်ဘုရားပြောနေသည် တို့နားထောင်နေတယ်အခုအဲ့ဒါတွေရွတ်နေဖတ်နေတဲ့အယုဖတ်သမားယုဖတ်သာသမားတွေကတော့ချင်းဒါယူရင်းနဲ့ငါပုံငါငါဥစားနဲ့ခုချိန်ဒီငါတလုံးသုံးလုံးနဲ့မဟုတ်လားအဲ့တော့အဲ့လိုအပ္ပဒိဋ္ဌိကြီးနေတဲ့ပုဂ္ဂိုလ်များဟာဘုရားရှင်ကိုဝေးလေလေပူးအေးလေလေနဲ့ကြောက်ရမမလို့လားမမတိအခန်းကိုဆင်းရင်းရေးပြတဲ့ဖြစ်တော့အခန်းကိုပချင်ရေးပြတဲ့ဖြစ်တော့ လက်ထောက်ပြလည်းမသိဘုံနဲ့ပြောလည်းမသိဘုံလိုပုဂ္ဂိုလ်တွေဒီဘုရားပါဒနာနဲ့ဝိရခာလာတုံညင်းတုံညင်းတိုင်းအဲဒါရဟန်းရှိလေရဟန်းတွေမလုံးတော့ရဟန်းကလူဖြစ်ပါတယ်လူဖြစ်တယ်လည်းလူမလုံးတော့လူကဘလူဖြစ်နေပြီအဲလိုအချိန်ကာလနေတော့အဲဒီမှာရဟန်းတော့အမှန်အမှန်ဆန္ဒရှိတဲ့ ကောင်းသောဆန္ဒရှိတဲ့ဇဟန်တော်များလို့ဆိုရပါလိမ့်မယ်။အဲညာနာခုနကတိုင်နေကြတယ်ငါရှင်တို့မတို့ပေါင်းနေရတဲ့ဘာသာတွေကလည်းဘာသာရဲ့အကျင့်မရှိတော့ဘူး။မတို့မကိုနေရတဲ့တရားတွေကြည့်ကြတော့တရားတွေမှာလည်းတရားကပါပြီးတရားပွားနေပြီ။တရားတရားဒီတရားတွေပွားတော့ဒီနာလည်းပါစားနေပြီ သာနာကိုမြင်မဲ့ဆိုပုဂ္ဂိုလ်ခင်မင်းနေပြီ။ဒါတော့တစ်ခါတည်းကြည့်ကြတော့လေအဲတဏှာတဏှာနာမောဟတစ်ခုတို့အဲယုံတော်နာနာတိုက်ချတစ်ခုတို့အင်းပေါ်မှာကမမြင်တော့ဟိုဖြစ်ကောင်းမှုတို့ဒီဖြစ်ပုံကြည့်ရနိုးနိုးနဲ့တဏှာနဲ့လည်းမြင်ကြပြီအကောင်းရုံအကောင်းရုံမရှိတော့အဲ့တော့ ဒီတိုင်းနေလို့တော့ရေကမျိုးပါလိမ့်မယ်။ရာနေတဲ့သာသနာကဒါနောက်ဆုံးဒီမှာနိဒုကဒါနာရတဲ့အချိန်ကိုရောက်နေပြီ။ဒါရလူတွေကလည်းဒါဒီတော့ဒီနောက်နောက်လေးပြီးတော့ဆိုတယ်။အဲပြီးတော့ဆိုကြရမယ်ဆိုတော့ဒုက္ခလက်မတင်အချိန်လေးကိုတို့ဖရာတရားတော်ကိုအားထုတ်ကြဖို့ဒီတိုင်းလူတွေကိုခုပြီးအားထုတ်နေရင် လူတွေလည်းဘလူပါတာဖြစ်တဲ့အတွက်ဘလူစီဘလူစီနဲ့ဘတော့အာထုကိုရကြမှာမဟုတ်ဘူး။ဒီအာထုဒီဒီဒုတိယအာထုဒီဒီဓမ္မတာအာရဆွဲအားကိုမခံနိုင်တဲ့အတွက်သူတို့ထဲမှာရှိတဲ့ပြည်တီတာတတိကထားကြလူတွေတို့လာပြီးချင်းချင်းချင်းလေးလေးနဲ့အဲ့လိုမြင်ခါရမယ်။တခါတော့ရဟန်းလောကမှာလည်းဒီနဲ့အကျင့်မတူအမြင်နဲ့မတူလို့ရှိရင်တို့ တဖြည်းဖြည်းနဲ့အန္တရာယ်ပြုတာတယ်မေအဲ့တော့သူသူတို့နဲ့ဝေးရာပွေရာတော့ပါဘူးဒီမှာပါလို့ကြရတယ်အင်းမထင်ရဖြစ်သူကနောက်ဆုံးကအကျမ်းနဲ့မထင်ရမျိုးဘုံကရှိကလည်းလူနဲ့ခုနကတော့မထင်ရလက်ထဲမှာတပိတရိခရာဆုံးပြီးဒါလေးတစ်ချောင်းဆောင်ရတယ်အဲဒီဒါလေးယူပြီးတော့ဘာသာဘယ်လို လူတူကြည့်ရမရလူမရှိသူမရှိတဲ့နေရာလူရောက်တဲ့နေရာနေရာအဲ့ဒါလူမရှိသူမရှိတဲ့နေရာလူရောက်တဲ့နေရာနေရာဆိုပေါ်နေရာတော့လူတွေမနေခြင်းတဲ့နေရာပဲပေါ်နေရာမျိုးတွေတော်ကြည့်တဲ့နေရာတော်မြင့်တဲ့နေရာဒီနေရာလူမနေခြင်းဘာဖြစ်လို့လဲအာတာဒိဋ္ဌိကြီးကျယ်တဲ့ငါတို့ဓမ္မတွေကိုယ့်ကိုယ်ကိုသာတဲ့အတွက်အဲတော်ရမယ်အတော်လမ်းပြန်မနဲ့လမ်းဘယ်တော့မှမတော် ရှုံရှုံရှုံပြောရမယ်ဆိုအရှုံကဘယ်တော့မှမပေါ်ခြင်းကပြောရမယ်နေတာဘယ်တော့မှမပေါ်ဒါအတ္တတတိကြီးမားခြင်းရဲ့ပြုခေအဲ့တော့လူရှိနေနေရာပေါ်ပေါ်ရအောင်တန်းအမှန်မြတ်မစပ်တဲ့တန်းအဲ့ဒါကြီးရဆင်းလို့တဲ့မရအောင်ကိုသူဆိုကြတာကိုပုံသားတာတော့ကလာပြုတ်ဒါတော့နေပါဒီကွယ်ထပင်းကြီးများတခါတော့ထပင်းကိုတုံးပြန်လေးပြန်နာပြန်နဲ့မြင်ပြီး ချက်ပြီးကြီးကတော့ထီးထီးကြီးဆောင်ကြီးပုံနေတဲ့တောင်ပေါ်တို့ရောက်လာတယ်။အဲဒီတောင်ပေါ်ရောက်လာတဲ့ဒီတို့ငွေရိုးစားပါဘူးဆိုပြီးအဲဒီမှာတောင်ပေါ်ကနေဖင်းနေတဲ့ငွေရိုးကြီးတစ်ခုတွေ့အဲဒါကြီးကိုမထီးကြီးဖြစ်သူကအာကောင်းတဲ့ဟန်လေးကိုအဲဒါကြီးကိုတအားဆောက်ဆောက်ပါပြင်းနေဆောက်ပါဒီလိုဆောက်ပါဆိုဆိုခိုင်းအဲမထီးကြီးရတဲ့အာကောင်းတဲ့ဆောက် ဘယ်လိုဆိုတော့မှပြုတ်ကြတယ်အေးပြကြတယ်ကဲငါရှင်အဲအထင်ကြီးတုံချင်ရရရပါတော့ဆိုတော့တရားမျိုးစဉ်းစားစဉ်းစားတော့ဘာလို့ဆိုတော့လို့မထင်ကြီးတဲ့ကြာမှာမထင်ကြီးရနောက်ဆုံးကနေတတိဘာဖြစ်လို့လဲမျိုးတူလေးတွေဥစားတော့ဥစားပြီးတော့မျိုးတူလေးတွေအော်ရပြီဆိုတော့မှအဲကြည့်သူကတည်းတက်ပြီးတော့ဘောလုံးရောက်ပြီးတော့ ဒီလိုကြီးကြည့်ပြီးတော့တို့တရားမရလို့ငါတရားမတွေ့လို့ငါစိတ်တကြတာနောက်တောင်းပြီးအစာမစားရလို့ငါအစာကမမရလို့ငါအင်းတို့နောက်ကကိုယ်ကိုနေကြဖတ်တတ်နေကြအတူတခါအပြည့်တခါများတော့ခရင်းချင်ခဲ့ရင်ပြောခဲ့ရင်ဒုစိတ်တွေပြောင်းမိလို့နေအဲ့ဒါကဒီမေကြီးကိုဒီတိုင်းနဲ့ခေါ်ကြတယ်ကွာဆိုပြီးမေကြီးဒါနဲ့ကိုပြီးအဘူဒါရဲ့ຫນွေရဲ့ဆက်ချောင်းပြီး တဲ့အာဟုနောက်ကျောင်းမှပြီးတယ်အကုန်ချလိုက်ပြီလို့ဆိုလို့လေအဲဒီမှာနောက်ကျောင်းမှပြီးတယ်အကုန်ချလိုက်ပြီနောက်ကျောင်းတွေအကုန်ချလိုက်ပြီနောက်အဲရှိနေတဲ့ချင်းတော့ကိုရုပ်တော့ပြီအဲ့ဒါနောက်အာဟုမရှိအာဟုမရှိရင်ဘာလို့ရမလဲကိုယ့်ကိုယ်ကိုအာမရရမယ်အတားဤအတနာမှာတော့ဆိုတော့ဒါမိမိကိုယ်ကိုမိမိပါရင်ကိုယ်ကိုယ် ကိုယ်နာတော့တော်ပြီပါကိုယ်ကလည်းလို့တကားအမှုစရာဘယ်မှာရှိမလဲဘာဖြစ်နိုင်လဲဘုံလူချင်းနဲ့အနှိမ့်အသားဖြစ်တဲ့တရားကိုကိုယ်ထဲမှာရှိသည်ပညာအမှုရင်ပညာတကအနှိမ့်အသားဖြစ်တဲ့ဓမ္မတကူဘုံကမပေးနိုင်ဟောလေနာမရင်ပြောမယ်ဒီအစားပါကလည်းဒီအနှိမ့်အသားမဟုတ်တဲ့အတွက်သူအာရဟကိုခွန်ကြည့် အထက်ကကအောက်ကကမာပဲအဝတ်ငါတို့မှာတော့ကြည့်အခုဘယ်လိုကြောင့်မပါတာဆင်းနေပြဘယ်မှာမဆိုအကာမမညာဘယ်တော့မှကိုယ်ကမရဒါမှသူတစ်ပါးထာမှာကိုယ်ကျိုးမရှိကိုယ်ကျိုးကိုရှာခြင်းကိုယ်တော့ရှာရမည်အဲဒါမှကိုယ်နာတော့ပရောပိယအဲ့ဒီဘုရားရှင်ဟောတဲ့အတိုင်းသူတို့ကိုသူတို့အားထုတ်ပြီး ကျိုးသားပြီးအားထုတ်လိုက်ကြတာအဲ့ဒီမှာဟိုရဟန်းကြီးကပါရမီကလည်းရင့်အပြညာကလည်းကြီးဟိုဝိတ္တကလည်းအာမေအဲ့ဒီမိစ္ဆာဝိတ္တဒီအာမေတို့အဲ့ဒီတဏှာတွေမှာပဲအဘိညာ၆ပါးနဲ့တကားရဟန်းဖြစ်ရဟန်းမှာဖြစ်ပြီးအဲရဟန်းမှာဖြစ်တဲ့အတွက်အဲ့ဒီရဟန်းမှာမထင်ကြီးရဘိညာနဲ့ဘိညာနဲ့မထင်၆ပါးတော့ငါဆုံးခံပြီးတော့ဟာ တရံတို့နဲ့တန်ဃာတွေကိုချမ်းမြေတာတာနဲ့အာရဒမီဝေဒီတရားအထုပ်ပြမတဲ့ဆိုပြီးဖူတာခန်းသူတော်ဘာသာလည်းမတော်ဘူးတခါရမြမကြီးရအောင်ခံပြီးတော့မှအတိုင်းငင်းတဲ့တခါတောင်းထုံတော့တာပြီးအဲဒီမှာချမ်းတဲ့ချောတော့ငါချင်းတော့အစာမစားတဲ့နဲ့ဒီတိုင်းအထုပ်နေရင်ဒီမှာလူချင်းတဲ့ဟာမလာရရှိကြတယ် ဒီနေ့ဘာမှမခင်းမဆုံးမရှိပါဘူး။အဲ့တော့ငါကျွေးငါကျွေးတဲ့ဆုံးစားတာကိုကျွေးတဲ့ကျန်တဲ့ဘာသာတော်တွေကသင်လာ။အဲ့ကျွေးတဲ့ဆုံးစားရင်မတော်တာလေးတရားတော်ကိုမိကိုပြီးတော့ရေပါကိုလိုက်နေရင်ဘယ်လိုမှမဆုံးမရှိနိုင်ဘူး။အဲ့တော့ငါကာရှင်ငါရှင်ကျေဘုံကံရတဲ့ဆုံးကိုငါရှင်သာပါတာငါတို့ဘုံကံရမှာငါတို့ဒီဆုံးကိုစားမယ်ဆိုပြီးအားထုတ်လိုက်ကြ။ အာထုတဲ့ဒုတိယမြောက်မှာဇာမတန်ဃာတော်ကအနာဂံဖြစ်ပါသည်အနာဂံဖြစ်ပြီးအဲ့ဒီမှာအစာမစားရပင်နာတဲ့ပင်နာနဲ့နာမမူကြသည်ဇာမတန်ဃာတော်ငါရတယ်ပဲအဲ့ဒီမှာသမသာရတဲ့ပြင်းထန်တာအထုတဲ့ခန္ဓာရဲ့အာရှိတဲ့ပင်နာငယ်လေးကြီးကြတဲ့တချို့နှစ်ရက်တချို့သုံးရက်တချို့ဒီရက်ဟာရသည်ခန္ဓာရဲ့ဒီခန္ဓာရဲ့တော်တော်ခန္ဓာရဲ့ဒီဟာရနဲ့ပြင်းထန်တာအထုတဲ့ အာထုပ်ပြီးတချို့ပြေတာပြေတဲ့အနာဂတ်ဖြစ်တဲ့ပုဂ္ဂိုလ်ကတော့ဓမ္မပုံလားအဲ့ဒီအနာဂတ်မဝင်ပြီးတဲ့နာရကတော့သူမတ်ပြီးဟူသွားတာအဲ့ဒီထူကြပါဘူးအဲ့ဒီမမတ်ကြီးနာသိသင်္ခါကနာသိသင်္ခါကဦးနဲ့အဲ့ဒီကမျိုးတော့တဖြည်းဖြည်းနဲ့မကမျိုးလူဖြစ်လူအနေနဲ့ဖြစ်နေတော့ဒီဘုရားရှင်ရဲ့သာသနာကြတဲ့အဲ့ဒီနာရက မာဥဒိဒီဒီပါရမာမာလောမာတိဒီပတရရံကုမာရကတပါရောဒီဘာရိယဓာရုစီတို့ပဂုတာတိမင်းတို့စတဲ့အင်းရာနာမာရတို့ဒီအဲဒီတော့အတိခံပြီးကတ္တဗုဒ္ဓရှင်မတိုင်းမှာကျင့်တဲ့ပုဂ္ဂိုလ်များဖြစ်ကြရတယ်အဲဒီကျင့်တဲ့ပုဂ္ဂိုလ်များဒီဒီတို့ဘာခေါ်မှရှိရဲ့ပါဒမာရဲ့လုံဥမာလာယုတ် ဒီတော်များနဲ့တော့ဒါနာဖြစ်ကြပြီအဲဒီငါတော့ဘုရားသူဆိုင်ရာမှာရှိတာဒီနေရာမှာတရားထုတ်ပြမနေတော့ဘူးတို့ဒီနေရာမှာပြောလိုတာတော့အခုသာသနာတော့ပိုင်းတို့ကတော့ဘုရားရဲ့နောက်ပိုင်းကတုံတုံတန်းနဲ့နောက်ပိုင်းဖြစ်တာပါအခုတော့နောက်ပိုင်းကတော့မဟုတ်ဘူးတို့တရားတန်းနဲ့ မာတန်ဖြစ်ခဲ့ပြီတရားရမာတန်တို့တရားဓမ္မများနဲ့ဒုနာတဲ့ညာရဲ့ခင်မကြည့်နေ95နှစ်တန်လုံးပြီအဲ95နှစ်တန်ရောက်တဲ့ဒီရှိတာခတ်တာဘုရားရှင်ရဲ့လက်ထက်ကသာသနာ့တော်မှာခုနအမှုရတဲ့သူတို့ကိစ္စသူတို့ဆောင်လိုက်ကြတာတဘာရတဲ့အနှစ်သာအနှစ်ပြည့်အကုန်ပြည့်တဲ့အတွက်တော်တော်တော်တော်ဒီဟာအချင်းကြီးအလကားမဖြစ်တဲ့အနှစ်သာပြည့်တဲ့ မပြေပါဘူးရောက်သွားတာဒုတိယတစ်ပါးကတော့ဒီအမျိုးပုဂ္ဂိုလ်လောက်မပြေတော့ဘယ်မှာတော့မဖြစ်ပါဘူးစုံလို့ဒီတော့စုံလို့ဖြစ်ပြီးတော့အနာခံအဆင့်နဲ့သမာဓိမှာတော့ဉာဏ်နဲ့ငါတော်လည်းအရကဖြစ်တယ်ဆိုတော့သူတို့မှာဟောအင်းဖာမီတမန်ဒီတဲ့အဖြစ်ရှိတဲ့ ရွှေတော့တယ်သူတို့ဖြစ်သွားတာ။ဒါနဲ့လူကနာပေါ်ကနာပေါ်ကလူပေါ်ကပုံမြင်ဆိုင်နေဟောခုလို့ချင်းဘုရားရှင်ရဲ့ပါဒနာနဲ့ချုပ်နဲ့ရှားတယ်ရတဲ့တုံနာရရာပြီးဒီဒီအပမာရပုံမှာအကုန်လုံးပုံပြီးစားပြီးတော့မိဘဝင်သွားဝင်ကြသွားကြပြီ။အဲဒီတော့သူတို့ဒီပါဒိစာဆောင်ရွက်ခဲ့တယ်ဆောင်ရွက်ကြတယ်လို့ဒီတန်တူလေးလူလာဖြစ်တဲ့ သူ့တရားဓမ္မနာသူ့ဘက်လည်းညာတယ်သူရရှိရပြီရတဲ့ခုံညာကိုရှိကဇာနဲ့အနပါအဒီခံပြီးကျိုးပါပြတယ်ကျိုးပါကြတာအစုံလိုက်လိုက်လို့ရှိရင်လေအစုံလိုက်ပြီးအာတော်မှာပေါ်ကားတို့ဖန်ပြီးတန္တရာတော့မြင့်ကြမြင့်ကြပါပါအဆောင်လိုက်လိုက်လို့ရှိရင်လေအာတော်နဲ့ပေါ်ကားမကင်းပါဘူးအဆောင်ရော အာဘုံကိုခြေပေါ်နဲ့ပန်းကြလို့ရှိရင်အဆောင်တိုင်းနဲ့ပြန်ပြီးတော့တွားကြမှာဖြစ်တဲ့အတွက်အာတော်မှာတူပေါ်ပါကိုပဲတွားကြမှာဒီလိုတူတွားလို့ရှိရင်တို့တရားဓမ္မကိုဘုရားပါဒနာနဲ့တွေ့ရောတွေ့ရကြမနဒီဘဝနဲ့ကျုံနဲ့ကျုံလာကြမနတို့ပါဒနာနဲ့ဒီဘဝကျုံတာကျုံလာကြမနတူငါတို့မဲ့ကိုလည်းတို့ဝေကြီးပူကြီးကြောင့်ကောင်းနေလေကောင်းကြမမဟုတ် တို့ဘကတခမပါတို့ရဲ့ဝိညာဉ်ပါတို့ရဲ့ပါရကပါတို့အမိခံတယ်တို့ကျင့်တယ်တို့ကျင့်လို့တို့ပြည်တယ်လို့ပြောအောင်တို့ချီရနဲ့မလိုက်ခဲ့လို့ရှိရင်ဘယ်လိုလဲတို့ရဲ့ပါရကအဖြစ်မဖြစ်တို့ရဲ့တခါအဖြစ်မဖြစ်တို့ရဲ့ဝိညာဉ်အဖြစ်မဖြစ်တို့ရဲ့အတွင်းဒီတော့မဖြစ်နိုင်အဲ့မဖြစ်နိုင်တဲ့အပြင်တို့နဲ့တွေ့ရကြကြွားကြွားတဲ့မနာဖြစ်တဲ့အချင်းကြီးအလတ္တဝေဟူတာနဲ့ဖြစ်ကြရတယ် အဲ့ဒီဒီဘုံဒါနာမဖြစ်ကြပါဘူးတို့ဒီကနေပြီးခုရှင်တတ်ပါဘုရားရှင်လက်ထက်တုန်းကရောင်းတဲ့အမသားတို့ဆန်းနဲ့ဆန်းစားနဲ့ကျိုးစားပန်းကားအတိခံပြီးကျင့်နေကြတယ်လို့တို့ရဲ့ဒီရုပ်ဒီနာဒီခန္ဓာလေးမတေခြင်းကာလအတွင်းမှာကိုယ်ကျိုးကိုယ်စီဝါရနိုင်မှာရအောင်ကျိုးစားကြဖို့ ဒီနေရာကနေနောက်ဆုံးတတိပေးပါတယ်ဒီလိုတတိပေးအချင်းပါဆောင်တယ်ဆိုတော့ရှာနူးနူးနဲ့ဒုနောက်လိုက်ပြီးချင်းကြံတတိပေးရတယ်ပါတယ်ပြီးတော့ဒီဘောဘောချင်းကိုမခင်မဲနဲ့ဒုပုတ်ပုတ်ကိုရင်ကိုခင်ပြီးလိုက်နေတဲ့အတွက်တတိပေးရတယ်ပါတယ်အဲ့ဒီဒုအချင်းကိုမခင်ဒုပုတ်ကိုခင်တဲ့အတွက်ခင်လို့နေရာလျှောက်လိုက်နေတဲ့အတွက်ဒုမှာ ခံရကိုပက်ကြည့်ပို့တဲ့ကိုဝန်လေးတဲ့တို့တို့အတုတအတုတဖြစ်တဲ့တရားတွေအမထုပါဘဲနဲ့တို့ချင်းတို့တို့အရေးကြီးအဲဒါအမဟာတာကုဏီရာကဒါတို့တတိပြတာတဲ့ဒါတွေအဲဒါတို့တတိပြစကားကိုတို့တခါဓမ္မကြီးနာမတာမှုနဲ့တစ်ခဲတို့တလေးတစားနာကြပြီးတို့ကိုပြေနေမဲ့စားတို့ကိုကတ်နေမဲ့စားတို့နဲ့လိုက်နေမဲ့စား တောက်ခွဲထားပြောထားရေးထားလမ်းညွှန်ထားတဲ့ဘုရားရှင်ရဲ့တရားတော်များကိုရှင်ဒီဒီနဲ့လိုက်နာပြီးကြိုးစားကြဖို့ဒီဟာဒီပြင်ပေးချင်ပါပါဒါကိုပဲအာတာယအာတမောနာဖောကိုယ်နာထပရတိယအာတနာဟိကုထံတုတံဒီနာနာထံလည်းပဲတိတောဆိုတဲ့ဘုရားဟောတရားတော်နဲ့ညီအောင်ကျင့်ဆောင်ခြင်း အထက်တည်တည်ပြီးတယ်လို့မှတ်ကြတာတို့ဒီနေရာမှာရှင်းအလုံးတို့များကျင့်ညာကြံကြတို့ခုနပြောခဲ့တဲ့ခုနပါတဲ့ပုဂ္ဂိုလ်တို့သာသနာနောက်ပိုင်းမှာနေဝင်နာမည်သရမသူများကတို့တက်တို့လိုက်ပြီးဆန်းသူဆန်းကြီးတို့တို့တို့တခါတမများလဲကိုချိုးကိုအားထုတ်ကြတာအတက်ကိုမလို့တာနဲ့အလကားနေရင်အတက်ကုန်ခြင်းတဲ့အဲတရားအထုတ်ရင်အတက်ကုန်တာဟာ အခါပြည့်အနှိရှာသောဘုရားပါရကဖြစ်ပါသည်အခါပြည့်အနှိရှာသောဒုညာရဲ့ပါရကဖြစ်ပါသည်အဲလိုဒုညာရဲ့ပါရကဖြစ်ဘုရားရဲ့ပါရနာဖြစ်ဖြစ်ကြရအောင်ဒီကနေပြီးရှိဘုရားဟောများအာထုပုံအာထုနေတဲ့ဒုတခါဓမ္မဒီကိုဒုကနေပြီးတော့တတိပေးခြင်းဖြစ်ပြီးဒီတတိပေးခြင်းကိုဒုတခါဓမ္မများနာတာမို့နဲ့တစ်ဖြစ်တို့ယေလိတာဗံ နာထောင်ပြီးကျင့်ကြတာကြာညတာအာထုံကြတာဒုက္ခလိုကျင့်နိုင်ကြနိုင်အာထုံနိုင်ကြလေဖရာရှင်နဲ့တွေ့ရချူတာရဏနဲ့တွေ့ရချူတို့များရဲ့တွေ့ရချူတဲ့နတ်ပါမီသင်တို့ဒီလွတ်ပေါ်ရရချူတဲ့နတ်ပါမီသင်တို့ဒီဆူရချူတာရချူတဲ့နတ်ပါမီသင်တို့ဒီသာသနာမိခိုရာချူတဲ့နတ်ပါမီသင်တို့ဒီ အထောက်အကျိုးနဲ့ငါပါမည်သူတို့တို့နာကြရအောင်တို့သည်သူတော်ကောင်းတို့ရဲ့အတူကိုလိုက်၍တို့ကျိုးကိုမနဲ့ယူကိုလူလူလာလာသူတို့ရဲ့ကျိုးကိုမဲ့၍တတိပြပါသည်သူတတိပြချက်ကိုတလူတစ်ပါးအရေးအရေးထားပြီးတော့ကျိုးသားကြပါလိုက်ပါကြပါအခုတို့သူတခါတော့မာရီကိုအလင်းလေးထားပြီးတတိပြရတာပါ ဒီလူကလာနာပါဒနာကျုံလာခါနေနေတကယ်အချင်းကိုမဆိုးလို့တတိပေးတာပါအဲ့တော့ဒီနေရာမှာအင်းဒီတခါတော့ဒုနာလိုက်ဒီကတခါတော့မှဖြစ်ခဲ့ရင်အဲ့တခါတော့မှဒီဒုလို့ဘယ်လိုလုပ်ပါလို့ဒီလူတိုက်တွန်းတာမဟုတ်ပါဘူးဒီနေရာမှာဒုစိတ်တဲ့နေရာနဲ့ပြောလို့ရှိရင်တော့ ခြေတန်းနဲ့ထုတ်ပူသွားရှိပါလေခြေတန်းနဲ့ထုတ်ပူရှိတဲ့အခါခြေတန်းကတော့ခြေတန်းနဲ့တူအောင်ဉာဏ်သူကိုမရရဆောက်ရှာဖွေပြီးတရားထားရပါလိမ့်မယ်တုတ်တရားပါလိမ့်မယ်ဘာဖြစ်လို့လဲဒီနေရာဒီနေမီရှင်လင်းဖို့ကတိတတ်တာဝင်လေဘူးတို့ထုတ်ပူရတော့ခြေတန်းတို့လိုတော်ဝင်တထောင်ထွက်ရာမှုရှိတတ်တဲ့နေရာတွေလိုက်လိုက်ရှာဖွေဖော်ထုတ်ချေမှု ဒီလိုလုပ်ဖို့မလိုပါဘူးအဲဒီပေါ်ထုတ်ချေမှုနေတဲ့ခြေရန်တာတော့မောကသိခာထောက်ဖို့ပို့ဖို့ပဲရှိတယ်။ဘာလို့လဲဒီဟာပို့လူတွေသိခာထောက်ဒါထောက်ဖို့ရတာ။အဲဒီထောက်ဖို့တက်ကဘယ်လိုအောင်တော့ရမလဲခြုံကိုတွေ့ရင်မောင်းတွေ့ရင်ဖြတ်တော့တွေ့ရင်အဲလိုကိုရှိသွားတာလေးဖီးတိုက်ပြီးတော့အင်းထောက်ဖို့လုပ်လို့ရှိရင် အဲဒီနောက်တံတွေပဲရာထူးတက်နိုင်ပါလေထိုက်ဖို့ကနေပြီးတက်သွားတဲ့အခြားဒီဘူရီဘူမူရီဘူချုပ်ဒီတို့ကြည့်သိနိုင်ပါလားအဲဒီတိုက်တို့နောက်လည်းညာကတခါတခါမှဖြစ်ဖြစ်လို့ရှိရင်ကိုမလဲနိုင်မကင်းနိုင်တဲ့လူဘဝလူတာကဖြစ်တဲ့ပါခိကမယာခိကလင်းခိက အဲထွေထွေကိစ္စတွေလုံရင်မတ်တတ်နဲ့အဲ့ဒီလုံတဲ့လုံဒီပေါ်ကိုဘာလုံလုံတတိလေးမြတ်ထားပြီးလုံတတ်တဲ့အခြင်းလေးကိုကျင့်ဖို့တို့ဒါနဲ့ပဲပြည်ပြပါလေမမမဟုတ်ပါလုံချင်တာလုံပါဒီမှာတော့ဒါလည်းအမှန်နဲ့မတော်ပဲနဲ့အမှန်နဲ့လေးနဲ့တော်ထားတဲ့အခြင်းလေးအမှန်စားလို့အမှန်နဲ့မစားဘဲနဲ့အမှန်နဲ့စားရတဲ့အစားလေး အဲ့လိုစားလို့ရှိရင်အဲ့လိုသွားလို့ရှိရင်အဲ့လိုနေလို့ရှိရင်အဲ့လိုအိမ်လို့ရှိရင်တို့တရားဓမ္မတွေတရားကမတွေ့ခင်ပါဘူးဆိုလို့မရပါဘူးအတုံးရှာလို့လက်ရှာနေဖို့မလိုပါဘူးအတုံးဆိုတာရင်းမိလို့ကြောင်းတာကိုပြောတာပါအဲ့တော့တို့ကိုရီရပါလေအိမာရပါလေတတိလေးနဲ့သွားတဲ့အချင်းချင်းရဲ့အိမ် ပြုတည်သွားတယ်အကြောင်းအင်နာသွားတယ်အကြောင်းကိုယ်ကိုယ်တိုင်အတွင်းပြီးအသိတွေဖြစ်မလာနိုင်ဘူးလားစာလို့ရှိရင်စာရင်ကြက်ပြီးချူဤဝဲပြီးဤဤဘာလို့မှမပြီးတော့ဘယ်လိုချူတယ်တော့ပတိလေးထားကြည့်သူ့ဟာဘူးအလိုလိုမပြီးနိုင်ဘူးလားကိုယ်ကတော့တိဟာတိဟာခိုင်းနေဖို့မလိုလားပတိထားရရင်နေနဲ့ပြီးပါတယ်အဲ့တော့စားတဲ့နေရာပတိလေးနဲ့စားဖို့ဒါလေးရည်ကြည်ပြီးဖို့ပတိလေး ရှိဖို့တာပြီးတဲ့မကူတော်ဘူးတို့ပြီးတဲ့တတိတာထပ်ဖို့တကကိုင်နဲ့လက်နဲ့နဲ့ထပ်ဖို့ရဲ့ဖြစ်ဖြစ်ကြီးလို့စဉ်းစားကြထပ်ဖို့ရဲ့ခုခံဖြစ်တာဒီတတိတလုံးနဲ့ပြီးပါလေဒီတရားတွေကပါတော့သူ့တဘောသူဆောင်မှာပြောတာမယုံပြီးမှလည်းတတ်တဲ့တဘောအဲ့ဒါဒီမှာမလဲချိုးတဲ့တဘောဆောင်နေပါတယ်ဒီမှာချိုးတယ်လို့ကျန်တာဟာမချိုးပါဘူး တရားနဲ့ခြုံလို့ကိုယ်ကထင်းနဲ့ခြုံမဟုတ်ပါဘူး။ကျန်ခါတင်းလို့ပါအားဖြင့်သူအချိုးမဲ့ဒါရီခြုံတဲ့ဆိုတော့လည်းထင်းနဲ့ပတ်တည်လို့ခြုံရမှာ။ထင်းနဲ့ရဲ့ခြုံမျိုးဟာထင်းနဲ့မှာပါရှိသည်။ဒါအဲ့ဒီပတ်တည်သူတဘောသူဆောင်နေတာတရား။ဒါခြုံတဲ့ကြောင့်လည်းဘယ်လိုလဲခြုံနေတယ်။ဘယ်နေရာကခြုံနေတယ်။ခြုံတာလေးကဖက်နေပြီးတာလေးကတက်နေ။ဒါယုံကြည်ထားတာကိုတရားတည်ပြီးတရားပေါက်ပြီး တရားပြီးပြီးတရားပေါက်ပြီးဆိုတာသဘောပေါက်ပြီးဆိုတာဒီအဲချူလာလေးဆိုစားရင်းနဲ့ချူလာလေးသဘောပေါက်နေအဲတရားပြီးပါတယ်အဲတို့ဘာလို့လို့ကိုလုံးချင်တာလုပ်ပြီးလုပ်ပါမလွဲနိုင်တဲ့လုပ်ပြီးလည်းရှိပါတယ်ဆွဲနိုင်တဲ့လုပ်ပြီးလည်းရှိပါတယ်မတိုးနိုင်တဲ့လုပ်ပြီးလည်းရှိပါတယ်တိုးနိုင်တဲ့လုပ်ပြီးလည်းရှိပါအဲဒီရှိတဲ့အလုပ်တွေလုံးလုံးမှတ်တာကဒီပေါ် တတိလေးတည်ပြီးလောက်တာဖို့ဒါလေးလက်ကြည့်ပေးလို့ပြောတာပါအမှန်နဲ့အမှန်နဲ့လောက်တဲ့အလုပ်ကအမှန်နဲ့အမှန်နဲ့လောက်တတ်တဲ့အလုပ်ကလေးလက်ကြည့်ပေးဖို့တတိလေးတလုံးအတုံးချတာဖို့တတိလေးတလုံးအတုံးချပြီးလောက်တာဖို့လက်ကြည့်ဖို့ဒါလေးတတိပေးရတယ်အဲအာတို့လူလောကလူတွေလုပ်နိုင်တယ်လို့ဒီမှာလိုက်ကယဟန်ဖြစ်ခဲ့ရင်ယဟန်ဒီယဟန်လိုလို့ ဇာဘုရနာမယဘိက္ခုကိုပြောတာဘိက္ခုဆိုတာကိလေသာပက္ခတိတိဘိက္ခုကိလေသာကိုချိုးဖက်ချက်ပြီးနေမှာဘိက္ခုယဟန်ကိုခေါ်ပြီးကိလေသာမချက်ပြီးရဲ့မှာအမှန်ပတ်ထားရင်ပိပယဟန်မှာဖြစ်နိုင်ပြီဒါကြောင့်ပိခါရင်ယဟန်မဖြစ်နိုင်ဒါတော့တမုတ်တိယဟန်ကိုခေါ်တဲ့ကမ္ဘာကတမုတ်လိုက်တာယဟန်ဖြစ်ပြီးတွေ့ဆိုတာနဲ့ တို့ရဟန်းကြီးကိုမဆုနိုင်ဘူးဒူဒီသမုဒ္ဒိငါမရှိဘူးဒီဒီဒိဋ္ဌာရငါဆိုတာဒိဋ္ဌာပုံမှန်လို့ဒီကိုယ်တိုင်ဒီမှာဒိဋ္ဌာရငါသမုဒ္ဒိငါကအမှားရရှင်ဟောရှင်နာမှာတင်ပြီးလိုက်တဲ့ဒိဋ္ဌာတင်နဲ့ရှိပါသေးတယ်အဲဒီမှာဒီလိုတော့တိုင်းလိုက်ပါနေတယ်ဒါလည်းရိုးရိုးတည်လာဖြစ်တဲ့အတွက်အတူတူဟောသေးတဲ့ကိုဒိဋ္ဌာရင်တည်လာလို့ အစ်မဆရာသေးပါအဲ့ဒါရဟန်းဖြစ်ရင်ရဟန်းလေးကိုကြည့်အပိဓာတပါစေတသဘာဂေတို့ဖြစ်အောင်ကြည့်ကိုယ်ကမနဲ့ဘယ်နဲ့ဒုလားဒုဒုနာလိုက်မှာတော့လူဖြစ်ဖြစ်ရဟန်းဖြစ်ဖြစ်ဒုတော့ဒုတော်တာတွေမှာတော့ဘာကြီးတွေတွေ့ပါလိမ့်မယ်ဒီဆောင်းနေတာကမလားကြားခဲ့ရလဲကြားဘူးပါလိမ့်မယ်မြင်လဲမြင်ဘူးပါလိမ့်မယ်မအားနဲ့ကြားအပူရာမမဟုတ်ဘူး ဒီလိုလိုမရဘူးဆောင်းဝန်းရုံးလို့ရှိရင်ဒီတော့ဘာခံမှာတော့ဘာသာအတွင်းကိုခုဒီတော့ပြီးရမှာပေါ့ဘာသာအတွင်းခြေစံတိုင်းနဲ့ဒီကျဆောင်းရမှာပေါ့ခုတော့မဟုတ်ဘူးနာကပါလို့တော့အင်းကြားကပါလို့တော့ကြားကခုတ်ကျစံလိုက်တာကြားကြားမစံလို့ဆိုတာပါတော့ပြန်ငြင်းငြင်းငြင်းတော့ကြား တတ္တဝါကိုငါဖြစ်ခဲ့ရင်ဘယ်နေရာဟာချက်ကောင်းဘယ်နေရာဒီအသက်ဒီဘယ်နေရာဒီအသက်နဲ့သူကုန်ပြီးပြီအဲ့ဒါချက်ကောင်းဖြစ်တဲ့မအိုမို့လို့မကပါလို့လို့အဲ့ဒီနေရာမျိုးကိုတွေးကြောကိုအရင်မှန်းပြီးဟာလိုက်ပြီအဲ့မအိုဆိုတာတော့မအိုရဲ့တွေးကြောလေးကိုအဲပြအမခဲမကမခဲနဲ့ခဲရုံလေးခဲထားတယ်အဲ့ဒီခါကျတော့မာကအဲ့ဒီမာရာလေးကို အနာမခံနိုင်တဲ့အတွက်ငါကိုငါဟာငါဥစ္စာအဲလိုအတ္တဒိဋ္ဌိကကြီးမာတဲ့ပုဂ္ဂိုလ်သူတေမာကြောက်တဲ့အတွက်ဒီဝါဒကိုလိုက်ကြတာဒါပဲကြားတာခုမြင်တဲ့ပညာလေးပြီးနောက်ကပညာပြီးတဲ့မခုံမခုံလို့ရှိရင်မာနာလေးအစွဲလေးနဲ့သူ့မအုံးလေးထောက်ထောက်လိုက်လို့ရှိရင်အဲဒီမှာဒီကြော်အားလေးနဲ့လာအားလေးနဲ့ခုံပြီးတော့ဟောဒီလိုလေးနဲ့တစ်ဖြည်းဖြည်းနဲ့ကြားတာ သူစားကြည့်တဲ့တောအုပ်ထဲရောက်ခေါ်တော့တောအုပ်ထဲရောက်မှာအတူပါပါပြီအဲဒီတိုင်းနဲ့ကြည့်ပါတယ်သူတခါဓမ္မတွေဒီတဘောအားဖြင့်သူတို့အခါမှာဘဝဆက်ဆက်ဒီဗန္ဒရာဆက်ဆက်မှာဒီဖြစ်နေမှာဖြစ်နေမှာဖြစ်နေပရိသန်ဖြစ်နေအမျိုးမျိုးသူတို့အခါဖြစ်နေမပေါ်ကြပြချမပေါ်ကြပြထားတဲ့အတွက်ကြည့်တာကသူခိုင်းတဲ့ ဥကျုံရဲ့အကြောင်းကိုသိထားပြီးတော့ဒုဒရာမာရီရဲ့သိမိသိထားကိုဘယ်နေရာအများကြီးလဲဘယ်နေရာဘာဖြစ်မလဲဘသူဒီဘာဖြစ်ကြောက်တယ်ဘသူဒီဘာဖြစ်ကြောက်ပြီးအင်းပြီးပြီးကြောက်ရင်ကြောက်တဲ့နေရာကြောက်ရင်ကြောက်တဲ့နေရာလေးဒါလေးကနေချက်ပေါင်းတိုင်ပြီးတော့ပေါ်ရင်းပြောတာလေးနာမပြောလို့ကိုကိုကိုညာပြီးဒီတိုင်းနှိုးလိုက်နိုင်နေရင်ဒုဒရာဓမ္မလေး တွေ့ပြီးပါကြားမသိနေဘူးအတေတော့တောင်းကြမှာတော့ဒီခန္ဓာရင်းနဲ့အဲဒါလူဖြစ်ရင်လူကြီးဖတ်ဖို့ရဲ့ဥပမာတိုင်းကိုလုံးစရာရှိတာဒီလုံးလုံးရင်းမတ်တာနဲ့တတိလေးတင်ပြီးလုံးတဲ့ခြင်းနေခြင်းမှာဈာန်ဖြစ်ရင်ဟန်လို့လို့ဈာန်တဲ့တို့ရှိတာတတ်တဲ့တို့အတိခံပြီးကိုယ်ကိုယ်ကိုမညာတမ်းကိုယ်စိတ်ကိုအလိုမလိုက်တမ်းစိတ်အလိုမလိုက်ကိုယ်ကိုယ်ကိုမညာတဲ့အတိခံပြီး တရားနဲ့တရားကိုအယောအစားလုပ်ပြီးအလဲလဲလုပ်ပြီးကျင့်ဖို့လိုအပ်ပြီးဒီနေရာမှာတို့ဘုရားလက်ထက်တော်ကာလကမာတိကမာတာနဲ့ယဟန်တော်များနဲ့ဥပမာပေးပါမယ်။ဒီတို့ဘာလို့ဒီဒီမာယဟန်တော်ကဒီမှာပြီးတော့ဘုရားဓမ္မသွားပြီးသူတို့နဲ့ကြိုက်တဲ့မျိုးတော့ဘုရားဓမ္မဘုရားရှင်က ကိုယ်နဲ့တိုက်တဲ့မျိုးကိုပေးပေးပြီးတော့သူတို့လှည့်လိုက်တယ်အဲဒီဘုရားရှင်ကလည်းဒီလိုမာတိကာဆိုတဲ့တောင်ကြီးရွာကိုသွားတယ်တန်ဃာတော်ငါးကျစ်ပေါ်ပြီးအဲဒီတရားအားထုတ်တရားအားထုတ်တဲ့ဒီမှာဆိုကြတာကမာတိကာမာတာဆိုတာမျိုးမျိုးဖွင့်ကြပါတယ်တချို့ကလည်းအဲဒီရွာတကြီးရဲ့အမိဖြစ်လို့မာတိကာမာတာလို့ခေါ်တာတချို့ကလည်းအဲဒီ နာဘူးကအဲရွာကြီးကိုတကြီးဖြစ်နေအုပ်ချုပ်ရတဲ့အတွက်ရွာရဲ့မိခင်ဖြစ်လို့မာတိကလို့ဆိုပါသည်ဘယ်လိုလဲဆိုသူအဲဒီရွာသူမာကြီးကဇာန်တော်နာဟုသူရဲ့အာနာသက်နဲ့အင်းကျောင်းကိုဖောက်ပြီးပြီးတော့ပေါ်လာတဲ့ဆက်ပြီးမလူမီလာအဖမ်းနေကပ်ပြီးဒီလိုကတော့ဘာမှရည်ရသူတို့ကိုဇာန်တော်ကလူတွေကို ပါဠိပါမလာဠိပါဘာမှမရဘူးမှတရားလိုရတာဟုတ်တရားကလည်းကိုယ်ရင်းရှိကြည့်လို့ဒါဆိုတော့ကြည့်လို့ဒါကကိုယ်ကိုယ်ကိုနိုင်နေတဲ့မင်းတို့ညှိလိုက်တာဟုတ်ကတည်းကတော့မင်းတို့မလာဘူးအလာမလာမလို့အင်းမမလေးဘာလိုက်တာဒုဆိုင်လို့ကနာမဟုတ်ကကြည့်တာလိုလိုက်ပြီးနေတော့တရားမလားဒီကြတော့ တူလူတွေဒါတော့နေကကာတော့မှာခေါ်တော့ဒီစီစားတာတော့တချို့ကလည်းအချင်းတွေတနာတချို့ကအချူတွေတနာတချို့ကအဖန်တချို့ကအနန်းတချို့ကအပေါ်တချို့ကအလေးနဲ့ပုံလို့ပုံလို့ပုံလို့အဲဒီရတာတနာတော့ရတယ်အစာဘောကမရဘူးတဲ့တောင်းကြတာပြီးတယ်အဲဒီအစိုးရကလည်းဒီမုတ်တုထိုင်ပြီးအေးအေးဖေးဖေးအားထုတ်မှာကိုတောင်တို့ရမှာပြီဗျာအဲတို့မာတိကာ ငါတို့ကလူတွေကြတော့ဘာလို့ရတော့တခါတော့တကူအတင်းယုံကြတော့တွေးကြည့်မလားတွေးကြည့်မလားတခါတော့အပေါ်ကနေပြီးတော့ခံရင်းသွားကြီးနဲ့ဝင်ရင်းသွားကြီးနဲ့ယုံပြီးတစ်ခေတ်တော့မအားအားမနာအားအဲ့လိုထုံးနေယုံနေရတော့သူတို့ကမေဆာဝိတ္တလို့ခေါ်တဲ့ကာမဝိတ္တဆိုတဲ့လူချင်းတွေလည်းမတူရ။ဇာဘာရဝိတ္တ ကိုယ်တရားထူးကိုလည်းမတူပါဝိပါဟုတဲ့ကိုကိုကိုသူတော်ဘာကိုပြီးတဲ့လူတဲ့အတွေးတွေကမတူပါဘူးဒါရမှုအားထုတ်ကြမယ်ဆိုလို့ရှိရင်ဒီလူကယဟန်တဲ့တာခီမာပြီယဟန်မှာပို့တဲ့တာရာကိုအားထုတ်ခွင့်ရတဲ့အတွက်မိစ္ဆာဝိတ္တိဝင်နိုင်ပြီဒါမို့အင်းတရားအနေနဲ့ယဟန် ခန္ဓာအားမျိုးတွေရဟန်းဒီဝရိယမရှိတဲ့ဖြစ်ရေရေရင်းရအာမထုတ်တဲ့ဖြစ်ပြိတာကိုညာတဲ့ဖြစ်လူလောက်တာပဲခွင့်ရေးကြိရိတာလက်ထက်ကမထွက်နိုင်လူလောက်တာကြိရိတာရေပေါ်တော့ထွက်နိုင်တဲ့ခွင့်ရေးမရှိအဲရမတိကဉာဏ်ဓမ္မကြီးကသူ့ပူတော်ဒီဘယ်လိုအထုတ်တယ်ဆိုတော့ကြားချင်တခါမှလည်းနောက်သားရင်းနဲ့ညာကြီးဖြော်ရီကပ်ဖြော်ရီလေးဆင်းတဲ့ရဟန်းသာတဲ့သာအပ်တဲ့ အနာကိုယူလို့ပေါ့လေကြည့်တော့တမရရတဘာမှတွေ့မဟုတ်ကြည့်မတွေ့ပြီးကြည့်မတွေ့ဆက်မတွေ့တော့တခါတော့အင်းအဲ့ဒီမှာပတ်ပတ်ပတ်တခါတည်းဟာဒီမထီကြီးရဲ့အကြောင်းပါအိမ်မလို့လည်းခေါ်တယ်ကလေးပြက်လို့လည်းခေါ်တယ်ဒီတုံးကြီးတလုံးဆွဲတာဒီတုံးလေးတို့ခေါ်ကြည့်အဲတချို့နေရာတွေကျတော့ကြောက်စီလို့ခေါ်တာပဲကြောက်တုံးဒီဒီလိုဆိုရင်ဖီရဲတို့ဒီလို့ဒါတော့အိမ်မနဲ့ဒူတာ အဲ့ဒါလေးဒါအဲ့ဒါခောက်ကြည့်ရင်ကောင်းပါလေခောက်ကြည့်ခောက်ကြည့်တော့ဒီကိစ္စကြီးတို့မချင်ကြီးရခေါ်တာဒီလိုဆိုတန်ဃာတော်တွေဟိုတူအောက်ကတပါဟိုတူချုံအောက်ကတပါဟိုဝရင်တူအောက်ကတပါဟိုဂူရဲကတပါနဲ့ရှိုးရှိုးဒီဒီဒီဒီထွက်လာကြထွက်လာကြအဲ့ဒီနေရာတို့မှာဒီကံရွာဒီမှာကြီးရကြည့်ဟင်းအဲ့တောင်းရဦးလည်းရေဒီပြင်းလို့တကယ်စီးရီရနေတာမဟုတ်ဘူးတရားနဲ့တရားမတိမတင်လို့ ခိုးမိကြတော့မဟုတ်ပါဘူး။ဒါမှတိကရောဒူကြီးကတော့ခေါ်လာပြီးတော့အတူကိုရှိတာပေါ့။သူတို့ဘယ်သူမှတိတော့မဖြစ်နိုင်ဘူး။ဒါအကြောင်းတစ်ခုတော့တော်ရမယ်ပြော။တပါးတော့ကခိုးနေတာသိရမယ်။ဒါဖြစ်လို့တို့အပေါ်သမားမှာတွဲနေရင်တွဲသွားမှာသူလို့ကျွာရဲကလူတွေကြတော့ဝန်လေးကြီးကတော့အနည်းသမားကတွဲရင်ဟင်ခေါ်လည်းမတွဲဘူးတွဲလည်းမတွဲဘူးဗျာ။ ဝေဒနာရတွေကြွားတော့မတူကြဆုံးမချင်ဘူးကကပြီးတော့ဘာသူမကြီးကနေတယ်ဆင်းပြဆင်းပြတော့ကမမော်ရနာတဲ့လုံးကဆောက်ဆောင်ကမြင်နေဘာလို့မနေကြတာတော့ဖျက်တဲ့လူရှောက်ဟုတ်ကူတယ်မကြီးတရားကြတဲ့ပုဂ္ဂိုလ်ကကိုယ့်ဒီကိုရှိရင်ကိုယ်ခန္ဓာတွေကရှိနေတဲ့တရားကိုယ်တတိနဲ့ကိုယ်တတိနဲ့ကိုယ်စိုက်ပြီးနှုတ်ပြီးကြည့်နေမှရတော့တဲ့အဖို့ကင်းတော့ အပေါ်လာတဲ့ဓမ္မကြီးရဲ့အပေါ်ရှိနေတဲ့အပေါ်မလာတဲ့အတွက်သူတို့ဒီဘာနာကြတဲ့တပါးရဲ့ဤကစားကိုကြည့်ရတယ်။ဒါလိုတဲ့ဤသာသနာဤသာပိသာဤကိုစရမတန်တီတော့ဤကိုတမယမတ္တနာဝဏန္တိရမိတော့ပြရလို့ခေါ်တယ်ဆိုတော့ဘုရားတရားတော်ကိုသူကရွတ်ပါပြလိုက်တယ်။သူတို့ကတော့ဤသာသနာသူတို့ ဒီချင်းစားခြင်းတော့ဤကတူအပ်တဘာဝဤချင်းတော့ဤကိုယ်တော်မတန်တီတော့မပြင်းမရတဘာဝချင်းညတော့ဤကဓမ္မမတန်တော့တဘာဝနေရင်တိုင်ရင်ကိုကိုကိုဆုံးမရင်တော့ဤကိုယ်တော်ဆုံးမပြီးဝဏန်တီတော့ထဲမှာနေရမတိမမောပြရဘုရားချင်းတာဖြစ်ရမည်ဆိုတဲ့ဘုရားဟောတရားအတိုင်းမတူတဘာဝနေရင်ထိုင်ရင်စားရင်တောင်းရင်ကျင့်တာဌာနအထောက်ကြသည်ဆိုတော့ မတိကံရောသူပါကြီးတရားတွေတိုးတက်သွားသူတို့ဒီလိုအထွေမလိုအထွေကိုမောအဲ့ဒီမှာအရှင်ဘုရားတပြည့်တော်တို့ကိုရှင်ဘုရားကိုအထွေမလိုနိုင်ဘူးလားဖေ။ဟုတ်ရှာ။တရားကဖြစ်လာတော့ဘူးလား။အာရဒီခြေပါကျင့်ကြတော့ဆံပြပြီးတွေ့တော့အာရဘုမာခြေကမမနာပါပြီးကောင်းပါဘူးလား။ဒါအဲ့လိုမမနာအာမရှိသူအထုံလာတော့ဟောသူ ဒီကောင်ကတော့မာရောဗျာဒါကတော့ဘာမှဆောင်းမှာတော့ဘာလို့ဆိုလို့မရတော့ဘူးဒင်းကလာတော့တာအမအတော့လည်းဝရိယဆိုတော့ရိုးတင်းနဲ့အထုံးပါလေမြမာကိလို့ဆိုလို့မရတော့ဘူးဗျာသူ့ရဲ့တော့ခံဖြစ်တဲ့ဒါနဲ့ဆန္ဒကဟိုရှိရနေရင်သူလည်းထွက်ခဲ့ရတော့တာပဲဒီမှာတဏှာကြီးဖရာတရားတော်ကဒီမျိုးမဆိုကြုံကြံလို့လူသားရရနိုင်တယ်တရားလို့ဆို တို့ကဒီလိုဆိုရင်တနေ့တော့လေကိုယ်ကလည်းမလည်းလုံရင်းတိုင်းနဲ့ဒီလိုမျိုးဒီလိုပေးသနာတော်မူပါဗျာလို့ဒီလိုဒီတော့ရေဝတီတီဒါရအပြုတော်ပါလို့တရားနိတော်မှာဆိုတော့ဘုရားဘုရားတော့ဖြစ်တဲ့အတွက်ယူသူတော်အားဖြင့်ဒီဟောချီချင်နာရတဲ့ဖြစ်တော်ပြီးတော့အဲဒီချီချင်နာရလို့လည်းပြောတယ်တည်ချင်နာရလို့လည်းပြောတယ်တည်ချင်နာရဆိုတာက ဒီခမမောရလို့ခေါ်တဲ့လက်မပတ်ခြင်းတစ်ခါဒါယုတ်တရားတဲ့ဒီရင်းကြီးအဲဒီမောကိုလည်းဒီဝတိပြီးအပ်ဘာဝပြုတဲ့အဲ့ဒါထိကြီးကြီးလို့လည်းခေါ်တယ်တတော်ဘုံမှာထိတဲ့နေရာမှာမခုနဲ့ဒုနဲ့နဲ့နဲ့ထိရုံနဲ့မဟုတ်ဘူးမခုနဲ့လက်မခါတတော်နဲ့ဒုအဲ့လိုကိုငါးခုလုံးထိစမ်းပြီးအောင်ကြရပြုလို့ထိကြီးကြီးမားရလို့လည်းခေါ်ပြီး ဒီရင်းနှီးလို့လည်းခေါ်ပြီးအဲ့ဒါမကတော့ပြုတ်ပြီးတော့တရားမီတောင်းတော့ရွာရဲမီလို့တရားဓမ္မတွေဆိုတော့ဘာလို့ရမလဲကာယကတာတတိကိုယ်ကိုတတိကပြီးကြည့်တော့တရားကာယကတာတတိလို့ခေါ်တာလို့လည်းတတိလေးနဲ့ဟင်းထပ်ပြီးတော့ရုပ်တော့ရုပ်ပြန်ပါမယ်ဆိုလိုတာတရားအဲ့ဒါကာယကတာတတိပါပဲအဲ့ဒါကိုတွေးလိုက်တယ် ဒါဟောပကာကတာပတိပါဒုဒ္ဓမကုဋ္ဌာတာကိုခမမရှိနေတဲ့ဒါကသဒင်းဒါကဉာဏ်ဉာဏ်ဒါရီရတဲ့ဒီအပြင်အပြင်အပြင်မှာကိုမအပြင်ကခရီးသားတွေအစားပါပေါ်လေဒါရီရတဲ့ဒါကခါကတာပတိကိုခေါ်တာဘူလို့ရှိတဲ့ကိုရှိပစ္စည်းတွေကိုသရင်စစ်ချင်တာအကောင်မှာဒါမျိုးလားဒါရီဒါရီဆက်ထားတဲ့လူလူခေါ်နေတဲ့ဒါရီဒါရီပြတ်သွားတာဘူခွန်သေးတာ ဒါရီသိချင်တာအပြင်မှာလည်းဒီလိုလှသည်အခုမှဒီလိုအဆဝနာဒါရီသိချင်လို့ဒါရီကိုယ်ကိုယ်ချင်းကိုယ်တွင်းကိုပတိလေးထားတယ်ဆိုဒါလည်းခါရပါတိပါပဲဆိုတော့ဘယ်တော့ညာပါရောမြင်နေကြရောယူတဲ့တိုင်းနဲ့ကိုယ်တော်ပါတော့ဒါရောလည်းကိုယ်ချီကိုယ်နဲ့ကိုယ်မျက်စိကိုယ်နားတွေကိုယ်ခါရပတိလေးထားတဲ့အတွက်ဒါလည်းခါရခါတာပတိပါပဲဒီလိုပြောတော့ အခါကျတော့မှမာတိကံရပူကြီးဝတ်ပါပါဝတ်ပါတော့ဝတ်ပါဘူးညာလာရပြီဒီလေးကိုရွှေကြည့်တော့ညာကြည့်တော့ရမကြည့်တော့ကိုယ်ကထိုက်တယ်နဲ့မျိုးလေးဖြစ်တော့ဒါလေးကြည့်ကြည့်ပါဦးအင်းဘာမရမထာနာသာရကပတိမလို့နဲ့ပတိနဲ့ကာမလေးပြန်သွားတယ်အဲ့ဒီပြန်သွားတော့အင်္ဂါတော့အမှန်မလို့ဘာလို့ဒီလိုရှိနေလဲမှန်မလို့ ရာဒီရာရခံမှာမမလို့ချက်ဖို့ပြဖို့ခံတယ်မမလို့ဘာလို့မမလို့အထာတော့မမလို့စီရန်လောက်တော့ဒီပါလုံးနဲ့ခရီးကိုတကယ်တော့ဒီလိုတတိလေးနဲ့အဲဒီအပြောကအဲဘာကောင်းတယ်မိုးထားတယ်မလို့တာမိုးတာပါတရားဒါဆိုရှိတဲ့နဲ့နောက်ပြီးအသက်ဆက်ပြီးလို့ခေါ်တာဘာမှမချတော့ဘူးလို့ခေါ်အဲဒီဆိုရင် ရှိတူကအာဘိမတူပါပါတဲ့အတွက်အဲ့ဒါတရားလူဝင်စားဖြစ်ပြီးအဲ့လိုအားထားလိုက်တာမာတိကရာသူကြီးကတတာအာရလည်းပတ်သံတာအာရလည်းပတ်ဝိရိယအာရလည်းကောင်းမှဘူရီလည်းဘူမာလည်းအပူရောက်လာတော့ပဲအဲဒီခါကျဘူဖြစ်ဘာတင်ဘာချစ်တယ်တော့မှာဘူဖြစ်မှာတော့ဘာမချစ်ဘူးပဲမရှိတော့အဲဒီမှာအနာရောစိတ်နဲ့အပူရတာတယ် ဘာဘာမျိုးဘာဘာဘာဘာကြည့်ကြည့်ပါဘူးတော့ဆက်ဆုံးကြည့်တော့သူသူ့ကိုယ်များကြတယ်ဘာမှမရဘူးရှားဖို့နေနေပါတော့တမာတိတော့မတည်ဘူးလေဘာမှမတည်ပါဒီမှာနောက်ကရတဲ့ပါရမီမရှိတော့ကြည့်တော့ပါရမီနောက်ခံလို့ရှိကြတာလေဘာနဲ့တော့လေသူပြေနေပါတော့ပရိညာနဲ့ကြည့်ပါတော့အင်း အဲ့ဒါဘာလို့ဒီလိုရတဲ့တော့ဟာတွေရှိတယ်မကြည့်ရဘူးလားကြည့်တော့ကြည့်ကြည့်ကြတာဘာလို့တော်လို့မရအောင်ဆိုတော့အလိုမချလို့တဲ့ဘာဖြစ်လို့လဲလူတွေနဲ့နေတော့မှာစားတော့ဒီမှာလည်းခြူလာလေးချင်တာလေးနဲ့သူတို့ကြီးမားကြမှာပေါ့လေလူပေါ်လာတော့မှသူတို့တုံးနေတော့တုံးနေတော့ပေါ့လေအဲ့ဒါတွေကြောင့်ဖြစ်ပြီးတော့ဘယ်လိုလဲဘာစားချင်တယ်ဆိုတော့ကိုမမမကြအဲ့ဒီ ရာဟောဆောချက်ပြုခိုင်းပြီးကိုရောမစုကိုရောကြတော့ဒီမှာကြည့်ဒီကိုရောကရှင်မင်းစားချင်တယ်ဒီကိုရောကဝဘာမစားချင်တယ်ဒီကိုရောကချက်ရှင်မောတိဆိုဒီကိုရောကချက်ပါဟဲ့နော်ကျေလူကြီးတော့သူတို့လူကြီးတော်ရတော့လူခံတော့ကတော့ဒီမာလေးကဝင်းနေတယ်လို့ပုံပုံပုံပုံပေါ်လေဒါနဲ့ဟိုရောလို့ဆိုတာကိုခွန်ပြီးဒီစားတော့သူတို့ရောင်းလေးစားပြီးတော့ဒီနေရာမှာဆိုနေတာကရဟန်းများမှာတော့ မတက်ဝင်နေလို့မရဘူးလူမျိုးမှာတော့ဖြင့်အလုံးလုံးနေကြတော့စိတ်ပြီးအပြင်ကိုမထွက်ပါဘူးဗျဒါဟုတ်တဲ့ပုဂ္ဂိုလ်ဒါမှတော့အပြည့်ရှိနေမှာအပြည့်မရှိချော်ခိုးနေမှာပေါ့ကာမနာပုဂ္ဂိုလ်ရောကာမပฏิရှိမှာပေါ့အတိရှိရမှာပေါ့အတိရှိရောအဲဒါမှပြုထိုးကြမှာမထိုးကြမှာပေါ့အဲ့လိုကာမအတိရရှိနေတော့ပฏิမောကပို့ပြီးတင်ပြီးတော့အဲ့ဒီမှာဖြစ်ဖြစ်မြင်ရတာပေါ့ ဘာခုမခုမရဘူးလေဘာပတိရတူတယ်အဲ့ဒီနေရာကိုခုချင်ပါလို့မခုထားလို့ခုတော့ဒီတစ်ဖက်ကအဲ့ဒါအချစ်တို့ချင်းရဲ့တူရဲ့ဝါရဲ့အတောထိုင်တောင်းကိုမှာဘာတစ်ခုလေမလေးခါတော့ပုံမခါမအောင်တခုလုံးပုံလုံးပုံကြံမှာကောနဲ့အဖြစ်မှအပြတ်ပါနေတာတွေဖြစ်တော့အပြတ်နေတာတွေကိုမြင်ပါတယ်အဲ့ဒီမြင်ပါတော့ဟောဒီလာလာတာဟော ဒါမှလူတွေဟောမှအခုလေးပါတယ်ဘာဖြစ်လို့လဲကိုလေးတို့ကဆက်ရှိနေလို့မနေ့ကမှဆက်မရှိဘူးပေါ့လားထောင်ပြီးတော့နေတော့ရဟန်းလူတွေဖြစ်မှာပေါ့ရဟန်းမှလည်းရနေတဲ့ချမ်းသာပါရနဲ့ဘုရားရှင်ရဲ့မျက်နှာတော်ကြောင့်မကြောက်မကြမတော်မတမပစ္စည်းတွေရနေတာလေခွန်ကောင်းယူပြီးဘုရားခွင့်ရဲ့ဒီနေရာမှာအမတော်ဘုရားအထုပ်မလို့ဒီလိုလေးတဘောထားပြီးအထုပ်ရင်သူတို့က လူတွေတော့ဘယ်လိုခုရမှာပေါ့ဒီဒီပါကောင်းနေကိုယ်တော့နေရာဒီပါလေးကြည့်နေပေါ့လေအခုဒီရတဲ့နေရာလေးကြည့်လိုက်လို့ရှိရင်ဘာမှမဟုတ်တကယ်ဘာမှဒီဘာမှလည်းအဲဒီညီညွတ်တဲ့ဘာမှတော့တရားဓမ္မတွေကြည့်ဘာမှလည်းကြည့်လို့ကြည့်ညိုကြည့်လို့ဘယ်လိုလဲယူတည်ကြတော့ဒီကဘာမှဆိုတော့ဘာမှမဟုတ်ယူတည်လိုက်ကြတာဒါကြည့်လို့ယူတည်ပါဘူးလား ရှင်ရေဒီဒီရေဒီရမှာပေါ့ရေဒီမှာလည်းပြည်နေတယ်လို့ခေါ်မှာဘာဒီယဟနာနဲ့ဓမ္မလို့နဲ့တတိယရှင်ရေတော့လို့မပြောဘူးဒါရှင်ရေလို့ဆိုတော့လည်းတရားဖြစ်မှာဟုတ်တယ်တနာပြနေတဲ့တရားဖြစ်တဲ့အတွက်အဲအကျဉ်းကြီးတို့ခေါ်တယ်ဘာဖြစ်လို့လဲတဏှာစကားဖြစ်ကျေးမို့ဘယ်မှာလဲပြောတဏှာစကားကိုရှိရင်အရှင်ကြီးကြည့်ပြီးပြောပြီးဒါကို ကျမ်းစာမှာပေါ်တဲ့ဘုရားမှာဒီဒီဘာတဲ့ကျိုးရှိတဲ့ကြောင့်ပြန်ကြတာဟဲ့ပါတာဟဲ့မဟာဒီကျွန်တော်ဟဲ့ဒီဘုရားတို့စာမိနေတာဟဲ့ဒီဒီစာမိတာကမှငါချမ်းပါမှာဟဲ့ဒီဒီရောရှိလို့ဘုရားကြီးကရှာလို့ကြာလို့ပြေးနေမှာငါမှလူတော့လူကျွန်တော်ဒီမတော်ဘူးပါရမှာဒီလိုတော့ပေါ့ဘူးအဲယူဒီမဆိုရနိုင်တာပေါ့ဒီ ခုဒီရဗဟာဓမ္မတွေကြတော့ဒီခုရနေတဲ့တာဇာအနန္ဒာအဲဒီကဗဟာဓမ္မတွေဒီရတော့အယောဓမ္မကိုကျမ်းပြီးရေးတင်လာပြီးကိုမြေရှိမှာဓမ္မမောနလို့ဆိုပါတယ်မြေရှိမှာဆိုတာအလိုလို့အာတရားမောနရာဇဟာအလိုနဲ့တရားကိုကျင့်နေတော့ဇဟာလို့ဇဟာနေတဲ့သူဖြစ်တဲ့မြေရှိမှာဓမ္မမောနကို ဒီမှာမြေစမတမန်နာနဲ့အမှန်လားလို့ဒီလိုပဲစိတ်ထဲကတမထားတာတော့အဲဝါသဘုံရတော့မပြေတော့ဒီလိုရှိနေတဲ့တခါများကြည့်တော့ကျေလေးကျေလေးယူစလေးယူတယ်ဒီခုပြေးနေတဲ့မြေမှာမှတိုင်းဒီကဘာဓမ္မတွေအဲဒါလေးကြရမယ်ပြောလို့မရဘူးကာယကတာတတိနဲ့သာဝေဘဝနာကာယကတာတတိနဲ့ဒီလိုများတွေပေါ်ပေါ်ဆက်ဆက် Hesayine Ahlak-ı Takıdini Tanrı-ı Peygamber'in Hesayine Tevşi-i Mevli Peygamber'in Mevli Ahlak-ı Takıdini Mevli Peygamber'in Tabi ki bir yıldır cümleyi Yüce bir okul kazanmaya Beni okulu Vadida Martazı Amarası Yıldırımına doğru Peygamber'in Peygamber'in Peygamber'in Peygamber'in နိုင်တဲ့အပူကမြင့်မြတ်အမျိုးဆုံးစိတ်နဲ့တည်တည်လေးကွာရစီထင်ကြပါမယ်။အဲဒီစိတ်နဲ့တည်တည်ကွာရတဲ့မာဒီအနာတ္တဘာဝနာရောက်ပြီးလို့လက်ခံခတ်တော့ဒီဘုရားဘာဝနာဖြစ်တဲ့အနာတ္တဘာဝနာကိုမရောက်သေးဘူး။ဘယ်လိုတော့နောက်တာကိုဟောနေလို့ဘယ်လိုတော့နောက်တာလက်ခံဒီလိုရုပ်နာနဲ့တိုင်နေလို့ရုပ်ဖတ်ပြီးရုပ်ဖတ်ပြီးအဲဒီရုပ်ဖတ်ပြီးအဘာလို့ရတာမရှိဘူးဆိုတာ 말은 허전하는 마, 마비를 신이 보아의 바람에 지나준 피부 아다디디 대한데 생의 비피의 ဖြစ်ပေါ်လာတာဆင်းရဲဖြစ်ပြာမျိုးတရားများစွာနိဗ္ဗာန်မှာမလို့တခြားလားမရှိသေးလားဒါတဘောကတရားတော်ဘယ်နည်းနဲ့ကြည့်ရမလဲမြတ်တာပြည့်ပေါ်မှာရှိတဲ့